ကိုလည်းဦးစင်းဟောပေးခြင်းပါတယ်။ဘာကြောင့်လဲဆိုတော့ဦးစင်းတို့နိုင်ငံသားတွေမှာကပြည်တွင်းနဲ့မတူပါဘူး။တကယ်တမ်းကတော့ဝါဆိုသင်္ကန်းဆိုတာကတော့သူကအကြောင်းမှာထိုင်တဲ့ဆရာတော်ဘုရားတွေအတွက်ကိုတကယ်တမ်းကတော့ရည်မှန်းပြီးတော့လှူကြတာပေါ့နော်။ဒါပေမဲ့ဦးစင်းတို့နိုင်ငံသားသာသနာပြုရတဲ့အခါကျတော့ဝါဆိုသင်္ကန်းကထိန်သင်္ကန်းကလှူလို့ရတာတွေကတကယ်တမ်းကတော့ဦးဇင်းတို့ဒီတွေကနေမှပဲအဲအစားအနေနဲ့တစုံကိုပဲအားလုံးရဲ့ကိုစားအတွက် ယူပြီးတော့ဦးဇင်းတို့ကသုံးရပါတယ်။ဘာကြောင့်လဲဆိုတော့ဒီကြောင်းတိုက်တွေကြောင်းတွေကန်တွေကကြောင်းတိုင်းကြောင်းတိုင်းဟာအကျွေးတွေနဲ့ဝယ်ကြရတာ။အကျွေးတွေနဲ့ဝယ်ကြရတဲ့အခါကျတော့အဲ့ဒီတည်းကအများတကာတကမတွေလှူဒန်းတဲ့သင်္ကန်းတစုံကိုဦးဇင်းကတော့ထုံးစံရအာယုံယူပြီးတော့အဲ့ဒါအစ်စ်တစုံဦးဇင်းဝတ်ပါတယ်။ဒါအလုံးရဲ့တကာတကမတွေအတွက်ရီမှန်းပြီးတော့လှူဒန်းတဲ့ဟာကိုရီမှန်းပြီးတော့ဒါဦးဇင်းက အဲ့တစုံကိုပဲဝတ်ပြီးတော့တရားအထုတ်တဲ့အခါမှာအဲ့ဒါကိုသုံးပါတယ်ကြံနာကဘယ်ကိုသွားလဲဆိုတော့ကျောင်းကိုသွားပါတယ်အဲ့ဒီအလှငွေရတာတွေမှန်သမျှကဘာကြောင့်လဲဆိုဒီကျောင်းတိုက်ကြီးတွေဟာဝါဇိုနဲ့ကထိန်အဲ့ဒီဟာဦးဇင်းတို့ဒီမဲဘုံမှာဆိုရင်တော့ဦးဇင်းတို့တစ်တောင်းတစ်တောင်းခွဲလောက်ရတာပေါ့နော်ဝါဇိုတို့ကထိန်တို့ဆိုရင်အခုဆိုရင်တရားဓမ္မတွေဦးဇင်းတို့ပွဲရမလုံနိုင်မလုံနိုင်တဲ့အခါကျတော့အဲ့ဒီဝင်ဝင်မရှိဘူးဝင်ဝင်မရှိတဲ့အခါကျတော့ကျောင်းတိုက်ကြီးတွေကဦးဇင်းတို့ဒီလိုတည်တတ်အောင်က တော်တော်ယုံယူရတယ်ဒီเจ้าနိုင်ကြီးတွေရဲ့လာစဉ်ပေးမင်းပေးမင်းတွေအဲ့ဒါတွေကလည်းအများကြီးအဲ့ဒါမျိုးတွေကလည်းဦးဇင်းတို့ကတော်တော်လေးဟိုတနေ့ကဆိုဒီမှာလမ်းကိစ္စမြေတွင်းလေး၃တွင်းတူးဖို့အဲ့ဒါကျောင်းဥက္ကဋ္ဌလာလျှောက်တယ်ရှင်ဘုရားအဲ့ဒါဒေါ်လာ12000ကျော်ကြမယ်ဘုရားလေအေးအေးထုတ်သွားထုတ်သွားဆိုပြီးတော့အဲ့ဒါထုတ်ခိုင်းရတာဆိုလိုတာကအဲ့လိုကျောင်းကိစ္စကံကိစ္စဒါတွေတည်မြဲဖို့အတွက် ဦးဇင်းတို့ကလှုပ်ရပါတယ်เนาะအဲ့တော့ဟိုအခြားအမေရိကမှာရှိကြတဲ့ចောင်းတိုင်းចောင်းတိုင်းကလည်းဒီတိုင်းကြီးပဲပါပဲเนาะအဲ့တော့ဟိုចောင်းတိုက်တွေမှာဦးဇင်းတို့ဟိုကိုယ်တိုင်တီးတန့်ကြီးပွဲလုပ်ပြီးတော့မကတ်နိုင်လည်းပဲမိမိတို့ရဲ့ဆရာတော်တွေတမတော်တွေကိုကတ်စေချင်ပါတယ်ဒါလေးတွေနဲ့ဘာလို့လဲဆိုတော့တရားဓမ္မတွေဒီသာသနာဆရာတော်ဖရာတွေအနစ်နာခံပြီးတော့သာသနာတော်တွေပြုနေကြလို့အခုတာရေးတွေနာရေးတွေအခုလိုတရားအထုတ်ခွင့်တွေတရားနာခွင့်တွေရကြတာเนาะ ဦးဇင်းတို့မရောက်ခင်တော့ဒီမဲဘုံမှာဘုန်းကြီးမရှိတော့ဗမာဘုန်းကြီးမရှိတော့ဘာလုပ်ရလဲဆိုတော့ထိုင်းเจ้าနေတိတိလင်္ကာเจ้าနေသွားရတယ်ကိုကဟောတာလဲကိုကနားမလဲအဲ့ဒါမျိုးနဲ့ဒါလက်ပတ်ပြီးသွားကြရင်လည်းနောက်တော့เจ้าနေဖြစ်လာတာအခုလည်းပဲအမေရိကမှာဆရာတော်ဖျားတွေတန်ဃာတော်တွေတရင်သုံးပြီးနေတာအင်မတန်မှတရားဓမ္မတွေအတွက်ဒါရေးအတွက်ရောနာရေးအတွက်ရော မိမိတို့လှုပ်ရှင်တဲ့ကုစုအချိန်တိုင်းလှုပ်ခွင့်ရပါတယ်ဆရာတော်တန်ခေါ်ရည်ရဲ့ကျေးဇူးပါဒါကြောင့်မို့အဲ့ဒီဝါဆိုသင်္ကန်းလေးရဲ့အကျိုးကျေးဇူးလေးကိုဦးဇင်းအနေငယ်ဟောပြပါမယ်ဝါဆိုသင်္ကန်းဆိုတာတကယ်တော့မိုးရေကန်သင်္ကန်းပါပဲနော်ရသော်ဖျားရှင်ရဲ့လက်ထက်တော်ခါတော့ကသင်္ကန်းကအရန်ရှားတယ်သင်္ကန်းတွေကလည်းအရန်ရှားတယ်နောက်ပြီးတော့အဲ့လိုဝင်းနီးစည်းကမ်းတွေနဲ့ပြညတ်ထားတဲ့အခါကျတော့အပူဆောင်ဖို့ကလည်းအတော်ခဲရင်းတယ်ခဲရင်းတဲ့အခါကျတော့တရက်ကျတော့ ကျွန်းကြီးလေးကျွန်းလုံးကိုတပြိုင်နက်တည်းရွာတဲ့မိုးအဲ့ဒါမြတ်စွာဘုရားရှင်ရဲ့လက်ထက်မှာနောက်ဆုံးရွာခြင်းပဲတဲ့ကျွန်းကြီးလေးကျွန်းကိုဒါလည်းမြတ်စွာဘုရားပြောလို့သိတာပေါ့နော်ကျွန်းကြီးလေးကျွန်းကကိုကဘယ်နေမှတော့သိတာမှမဟုတ်တာဟုတ်ဟုတ်တယ်ပေါ့လားအဲ့တော့မြတ်စွာဘုရားကတော့ဒါကျွန်းကြီးလေးကျွန်းကိုနောက်ဆုံးရွာခြင်းပဲတဲ့အဲ့ဒီရွာတဲ့မိုးကိုကဲချစ်သားတို့ရေချိုးကြဆိုပြီးတော့အဲ့ဒီမှာရေချိုးခိုင်းလိုက်တာအဲ့ဒီရေချိုးခိုင်းလိုက်တဲ့အချိန်မှာသင်္ကန်းကအပေါ်မရှိတော့ဒီတိုင်းပဲချိုးကြတာ ချိုးကြတော့ဝိတာကအကြောင်းမာကြီးကကဲတန်ဃာတော်တွေကိုအကြောင်းသွားပြီးတော့ဆွမ်းသာပင့်ညီအောင်ဆိုပြီးတော့လွတ်တော့အဲ့ဒီမှာကြောင်းလာကြည့်တဲ့ဟာတွေကဟာတိဋ္ဌိတွေပဲသင်္ကန်းလည်းမရှိဘူးကြောင်းလည်းဘလို့ရောက်နေလည်းမသိဘူးဆိုပြီးတော့အိမ်ပြန်ပြောတော့ဝိတာခအကြောင်းမာကြီးကတော့သိတယ်တန်ဃာတော်တွေသင်္ကန်းမရှိရှာလို့ဒီတိုင်းပဲရေချိုးနေကြရတာအဲ့ဒါနဲ့ဝိတာခအကြောင်းမာကြီးကမြတ်စွာဘုရားကိုလျှောက်တယ်အရှင်ဘုရားတဲ့တပည့်တော်အရှင်ဘုရားထံဖွင့်တောင်းနေပါတယ် ဘာတွေတောင်းကျင်တော့ရှင်ဘုရားတဲ့တပည့်တော်ကိုမိုးရေကန်သင်္ကန်းအလှလှခွင့်ပေးတော်မူပါယဟန်တော်တွေရောဘိက္ခုဘိက္ခုနီတွေရောဘာကြီးရွယ်ချက်နဲ့ဒကမာကြီးတောင်းတော့ရသော်ဖះမေးတော့ရှင်ဘုရားတဲ့ဒီယဟန်တော်တွေဒီဘိက္ခုနီတွေတာဝတိမြို့ကိုရောက်ဖူးရင်ဝါဆိုဘူးကြတဲ့ပုဂ္ဂိုလ်များ တပည့်တော်ရဲ့အလှူကိုအကုန်ခံဖို့ပါလိမ့်မယ်ဗျာအဲ့လိုတပည့်တော်ရဲ့ဝါဒုသင်္ကန်းမိုးရကံသင်္ကန်းတွေကိုအလှူခံဖို့သွားတဲ့တန်ဃာတော်တွေတဲကဘယ်ယဟန်တော်တော့ပြန်တော်မူပြီအဲ့ဒီယဟန်တော်ကတော့သောတာပန်တည်တယ်သဂရာဂန်တည်တယ်အနာဂန်တည်တယ်ယဟန်တာတည်တယ်ယဟန်တာဖြစ်ဖြစ်ပြီလို့အဲ့ဒီလိုမြန်ကြားရင်အဲ့ဒီမထေမြတ်ကတပည့်တော်တို့တာဝတိကိုကြွားဘူးပါသလားဖះလို့ မဲလိုက်လို့ကြွဘူးတယ်ဆိုရင်တပည့်တော်ဝမ်းမြောက်ရပါဖျားအဲ့ဒီမှာဝါဆိုသွားဘူးတဲ့ယဟန်တော်ဒကမာကြီးအဲ့ဒီမထေမြတ်ကြီးကအခုယဟန္တာကြီးဖြစ်သွားပြီဆိုရင်အဲ့ဒီမထေမြတ်ဒီတပည့်တော်ရဲ့ဝါသူသင်္ကန်းမိုးရေကန်သင်္ကန်းကိုအလှခံပြီးသားပုဂ္ဂိုလ်ဖြစ်ပါတယ်ဖျားအဲ့ဒီလိုတန်ဃာတော်တွေရဲ့ချမ်းချမ်းသာသာမပင်မပန်းတဲ့တရားဓမ္မတွေကိုအထောက်ပြီးတော့သူတို့တရားဓုတွေရရင်လည်းတပည့်တော် ဝမ်းမြောက်ခြင်းပါတယ်အဲ့ဒီရည်ရွယ်ချက်နဲ့တပြည့်တော်လှူဒန်းတာပါအဲ့ဒီလိုနဲ့ကီလာနာစွမ်းနေနော်အဲ့ဒီမှာတခါတည်းခီးသွားတွေအတွက်စွမ်းနေရောအဲ့ဒီမှာအများကြီးပဲသူများစွာဖျက်တယ်ခွင်တောင်းလိုက်တာအဲ့ဒါမှာအခုဝါဆိုသင်္ကန်းလို့ခေါ်တဲ့မိုးရေတကံသင်္ကန်းဘုရားကခေါ်မိုးရေကံသင်္ကန်းပေါ့နော်အဲ့ဒါပါတယ်ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေအဲ့ဒီဝါဆိုသင်္ကန်းကြတော့ဝါထွင်းရောဝါမဆိုခင်ရော အဲ့ဒါသူကအချိန်တိုင်းမှာကိုတင့်တော်တဲ့အချိန်မှာလှူလို့ရပါတယ်ဝါစုသင်္ကန်းဆိုတာနော်အဲ့ဒီသင်္ကန်းတွေကိုလှူဒန်းညရင်တဲ့နိဗ္ဗာန်ကုစုခုနှစ်မျိုးတဲ့နော်စာမှာပြတယ်တရဏဂုံအမြဲတမ်းတည်တဲ့ပုဂ္ဂိုလ်၅ပါးသီလတည်တဲ့ပုဂ္ဂိုလ်နော်၅ပါးသီလတည်တဲ့ပုဂ္ဂိုလ်အဲ့ဒီကနေပြီးတော့ဦးဇင်းတို့စာရေးတံမဲတွေချလှူဒန်းတဲ့ပုဂ္ဂိုလ် နောက်ပြီးတော့လာဇန်ပက္ခလာဇုပက္ခဆိုတာ15ရက်တစ်ကြိမ်အလှူတွေလှုပ်လေရှိတဲ့ပုံကိုဝါဆိုသင်္ကန်းကတ်တဲ့ပုံကိုရေတွင်းရေကန်တွေကိုလှူဒန်းတဲ့ပုံကိုကြောင်းတို့တိန်တို့ဇရက်တို့လှူဒန်းတဲ့ပုံကိုဆိုပြီးတော့အားလုံး9မျိုးအဲ့ဒါကိုလှူဒန်းထားကြတဲ့ပုံကိုများသည်တဲ့အပယ်လေးပုံလွတ်ပါတယ်ဒါကတော့အပယ်လေးပုံလွတ်တယ်ဆိုတာက အကုသိုလ်တွေပြက်လောက်ပြီးတော့ဒါလေးသွားပြီးဝါဆိုသင်္ကန်းလေးကတ်ထားလို့လွတ်တယ်ပြောတာမဟုတ်ဘူးနော်အာယုပြုတ်နိုင်ကြရင်ပြောတာနော်ကုသိုလ်တရားတွေကိုကိုပြုတ်ထားတဲ့ဒီကုသိုလ်တွေကိုဝါဆိုသင်္ကန်းဆိုရင်လဲဒါအမြဲတမ်းကိုယ်မှာကတ်ခွင့်ရတယ်လေတန်ဃာတော်တွေရှိရင်ဩတန်ဃာတော်တွေဝါဆိုမယ်ဆိုရင်ကိုကနှစ်စဉ်နှစ်တိုင်းရောက်တဲ့နေရာမှာငါမပြတ်တမ်းဒီကုသိုလ်လေးလှုပ်ထားမယ်ဆိုပြီးတော့တန်ဃာတော်တွေကိုအဲ့ဒါမျိုးလေးလှုပ်ထားရင် ကိုကနှစ်တိုင်းနှစ်တိုင်းဒါလေးကိုပြန်ပြန်အာယုံပြုတ်ပြီးဩငါဝါဆိုသင်္ကန်းကတ်ခတ်တာငါတော့နှစ်ပေါင်းဘယ်လောက်ရှိပြီမပြတ်ဘူးပေါ့နော်အဲ့ဒီလိုကိုလှုပ်ထားတဲ့ဟာလေးတရဏဂုံစောက်တည်တာဆိုရင်လည်းဩတပြည့်တော်ဒီနေ့မှစပြီတရဏဂုံနဲ့တရဏဂုံ၃ပါးကိုတပြည့်တော်စောက်တည်ထားပါပြီဖះဆိုကိုယ့်ရဲ့စာရနေကြတဲ့ဒိဋ္ဌံလေးယူထားလိုက်ငါးပါးသီလစောက်တည်တဲ့ပုဂ္ဂိုလ်ကလည်းတခါတည်းငါးပါးသီလကိုလုံခြုံအောင်ငါစောက်တည်မယ်ဆိုပြီးတော့အဲ့ဒါမျိုးလေးတွေယူထားတာတို့ အဲ့လိုကိုယ့်ရဲ့စိတ်မှာလှုပ်ထားတဲ့ပုံကိုယ်တွေအခုလိုကောင်းမှုတွေလာပြီလာခွဲတွေမှာအမြဲတမ်းလှူနေတဲ့ပုံကိုယ်တွေစာရေးတံပဲခြားခြားပြီးတော့နှစ်တိုင်းနှစ်တိုင်းမှာတန်ဃာတော်တွေကငါစာရေးတံပဲလှူမယ်ဆိုပြီးလှူနေတဲ့ပုံကိုယ်တွေနော်ဝါဆိုသင်္ကန်းလှူတဲ့ပုံကိုယ်တွေကဲကျောင်းတွေတိတ်တွေဇရက်တွေလှူမယ်ရေတွင်းတွေရေကန်တွေလှူမယ်ဆိုပြီးတော့အဲ့လိုလှူနေရင်ဥမာရေတွင်းတွင်းလှူထားတယ်ဆိုရင်အဲ့ဒီရေတွင်းကရေတွေတန်ဃာတော်တွေတောက်သုံးနေတယ်များကို့မှာကုသိုလ်ရကျောင်းတစ်ကျောင်းလှူထားတယ်ဆိုရင်လည်းအဲ့ကျောင်းကြီးပေါ်မှာတန်ဃာတော်တွေ အခုဒီမှာဦးဇင်းတို့အခုတရားဟောနေတယ်ဒါကြောင်းလူထားတဲ့ဒကာဒကမတွေရဲ့အလှတွေပါတာပဲလေဟုတ်တယ်မို့လားအဲ့ဒါမျိုးအလှတွေအလုံးဒကာဒကမတွေကအဲ့ဒါအကုန်လုံးစုပေါင်းပြီးတော့လှူဒန်းထားတာတွေပေါ့အဲ့ဒီလှူဒန်းထားတာတွေဒါအခုအမေရိကနေပြန်လာတော့ဦးဇင်းမအမေရိကနေနဝကမှာလှူလိုက်တာဆိုအခုဒီကြောင်းထဲမှာဦးဇင်းအများကြီးလှူထားတယ်အဲ့လိုပေါ့အဲ့တော့ရောက်တဲ့နေရာဒေသတွေမှာအာဟောပြောတရားဓမ္မဓမ္မပူဇာဖြစ်လှူဒန်းကြတဲ့ဟာတွေဆိုရင်ဟိုကြောင်းလို့ဒီကြောင်းလို့ အဲ့တော့အားလုံးရဲ့တရားဓမ္မရဲ့ကုသိုလ်တွေပေါ့အဲ့ဒီကုသိုလ်တွေကဦးဇင်းတို့ကတရားဟောတိုင်းခေါ်တိုင်းမှာအာယုံပြူတိုင်းပြူတိုင်းမှာတရားဓမ္မတွေကကုသိုလ်တွေဖြစ်နေတာဩငါတို့လှူဒန်းထားတဲ့ကျောင်းလေးပေါ်မှာဆရာတော်ဖះတရားတွေပေးနေတယ်တရားတွေပြနေတယ်ငါတို့ကုသိုလ်ဖြစ်နေပါလားလို့အာယုံပြုလို့ရတယ်ဒါကြောင့်မို့ကိုလှူဒန်းထိုင်လှူထားတဲ့ကုသိုလ်တရားတွေကိုအမြဲတမ်းအဲ့လိုအာယုံပြုပြီးတော့ဒီကုသိုလ်တွေအာယုံပြုပြီးသေတဲ့ပုဂ္ဂိုလ်များဟာအပယ်လေးပုံလွတ်တယ် နော်အဲ့ဒါကြောင့်မို့ဒီလိုကုသိုလ်ရှိထားတဲ့ပုဂ္ဂိုလ်ကလည်းအကယ်၍အခြားအကုသိုလ်တွေရှိလို့ဒါမှမဟုတ်လို့တေဂာနာနီမှာကိုကပုထုဇဉ်အဖြစ်နဲ့ဆိုတော့တေဂာနာနီအချိန်လေးမှာဟိုမကောင်းတဲ့အာယုံလေးမြင်လို့တားဆွဲသမီးဆွဲနဲ့ဆွဲတာလေးတွေမြင်လိုက်လို့အပယ်လေးပုံရောက်သွားတော့မှ तू ကခဏပဲဒီကုစုကပြန်ပြီးအကျိုးပေးတာဒါကြောင့်မို့တိရိဓမ္မသောကမင်းကြီးပိတ်တာပုံရောက်တဲ့9ရက်ပဲမန္လိကမိဖုရားကြီးတို့ငရဲရောက်တဲ့9ရက်ပဲခဏလေးပဲခံရတယ်ဘာလို့လဲဆိုကုစုတွေအားကောင်းထားလို့ ကုသိုလ်တွေအားကောင်းထားတဲ့ပုံကိုယ်တွေကြတော့ဒါကြောင့်မို့အခုယမမင်းကြီးဒီရောက်သွားတဲ့အခါကျတော့လေယမမင်းကဒီရောက်လာတဲ့ပုံကိုယ်တွေနှိမ့်ဆက်ခြင်းလို့မဟုတ်ဘူးတချို့အာဟုသူတွေအမတန်ကြီးတဲ့ပုံကတော့ဒိုင်းဆိုငရဲအိုးတဲ့သွားပြီးကိုကြတယ်သူကတော့ဘလို့မှလုပ်လို့မရဘူးဥမာရှင်တေဝရတို့လိုအဇာတတတို့လိုပုံကမျိုးကတော့မဲမနေနဲ့သူတို့ကတော့ကြီးလေးတဲ့အာဟုသူကကြီးလှုပ်ထားလို့ကိုသူကငရဲအိုးတဲ့ကိုဓာတ်ရိုက်ကိုဘွားကလေးကိုသူကသူ့နေရာကြီးသူသွားပေါ်ရတာ ကျန်တဲ့ပုံကိုယ်တွေကြတော့သူတို့ဂိတ်ပေါက်ကြီး၄ခုမှာအဲ့ဒီမှာသွားပြီးတော့ယမမင်းစစ်ဆဲတဲ့ပုံကိုယ်တွေထံမှာသူကဝင်ပြီးမှအဲ့ဒီမှာသူတို့ကဖော်ပေးတယ်တဲ့လူဘဝတုန်းကပြုတ်ခဲ့ဘူးတဲ့ကောင်းမှုတွေအဲ့ဒါတွေကိုပေါ်အောင်ပြုတ်လိုက်လို့ပြုတ်လောက်လိုက်လို့အဲ့ဒီမှာအာယုန်တွေပြန်ရရင်အဲ့ဒီပုံကိုယ်တွေကအဲ့ဒါအပယ်မကြပဲနဲ့တခါတည်းပြန်ပြီးတော့တတိတွေရပြီးတော့အဲ့နတ်ပြည်ပြမပြည်တွေပြန်ပြီးတော့ရောက်တယ်။ရောက်မို့ဂျမာမင်းဂျမာမင်းဆိုတာအကုန်လုံးအမြင်ကက်ကနဲ့အကုန်ငရဲတဲ့ဆွဲထားတဲ့ပုံကမဟုတ်တကယ်တမ်းကတော့ လူတွေရဲ့ကုသိုလ်တွေကိုတနာလို့အဲ့ဒါမင်းကွာလူဘွားတော့ကအိုတဲ့လူတွေမြင်ပြီးတော့ငါလည်းဒီနေ့အိုရအောင်မယ်ဆိုရင်မင်းကုသိုလ်တွေမလုပ်ခဲ့ဘူးဘူးလားမလုပ်ခဲ့ပါဘူးအရှင်မင်းကြီးနာတဲ့လူတွေရောကြည့်ပြီးမင်းအဲ့လိုလေးစိတ်ကူးလေးမပေါက်ဘူးလားအာမပေါက်ခဲ့ပါဘူးသေတဲ့လူတွေကြည့်ပြီးဒီနေ့ငါလည်းသေရမယ်ငါကုသိုလ်လုပ်မှလို့မင်းအဲ့ဒီလိုစိတ်လေးမှမပေါက်ဘူးလားမပေါက်ခဲ့ပါဘူးအေးမပေါက်ခဲ့ရင်တော့မင်းတိုင်နဲ့မင်းကန်သွားပြီးတော့ငါလည်းကဲမရဘူးဆိုပြီးတော့အဲ့ဒါသူငရဲတဲ့လှုပ်ရတာ အဲ့ဒီကနေမှအခုလိုကုသိုလ်တရားတွေလှုပ်ထားတဲ့ပုံကိုယ်တွေအယူတိမ့်ပါပြီခဏရောက်သွားရင်တော့ဂျမမင်းတွေကနေမှဆစ်ဆဲပြီးတော့ပြောလဲပြောလိုက်ဟာရှင်ဂျမမင်းကြီးအကျွန်ုပ်တော့လူကွာတုန်းကဒီလိုဝါသူသင်္ကန်းနေလှူတဲ့အကောင်းမှုတွေအမျက်မပြတ်လှုပ်ခဲ့ပါတယ်ကြောင်းနေလဲဆောက်ခဲ့ပါတယ်အစရှိသဖြင့်ဒီလိုကောင်းမှုတွေကျွန်တော်လုပ်ခဲ့ပါတယ်ဆိုရင်မင်းကောင်းမှုတွေအာယုံပြုဆိုတာနဲ့ကောင်းမှုတွေအာယုံပြုလိုက်တာနဲ့တပြိုင်နက်တည်းတခါတည်းနတ်ပြည်ပြမပြည် နတ်ပြည်တွေသွားရတယ်တဲ့မြင့်မြတ်တဲ့ဘုံတွေမြမပြည်ရဇံရမှာပေါ့နော်သွားရတယ်ဒါကြောင့်မို့ကိုယ့်ရဲ့ကုစုတွေကုစုတွေဆိုတာတာမန်မထင်တဲ့ဇတ်တော်တစ်ခုမှာဦးဇင်းတို့ဖះအလောင်းတော်ငားတွေကိုအစာကျွေးတာငားတွေကိုအစာကျွေးပြီးတော့အဲ့ဒီပြုတ်တဲ့ကောင်းမှုကိုအမြတမ်းပေးဝေပါတယ်ဆိုတော့ဘေးနားမှာရှိနေတဲ့နတ်ကတာရုခေါ်တာတခါတည်းဘုံဘိတ်မှစီးသိမ့်နေတိုးတယ်ကဲငားကိုကျွေးတာနော် ငါ့ကိုကြွေးရင်းနဲ့အဲ့ဒီဟာကိုရလိုက်တာဟိုကကုစုသူပေးလိုက်တဲ့ကုစုဒါကြောင့်မို့ဦးဇင်းအမေရိကရောက်တော့ကဆိုလဲရောက်တဲ့နေရာတိုင်းတွေ့သမျှပင်လယ်သမုဒ္ဒရာတွေတွေ့တဲ့ကမ်းခြေတွေလိုက်အမြောက်ဝေတာဦးဇင်းကဘာလို့လဲဆိုအဲ့ဒီနေရာမှာရှိနေတဲ့ပုံကိုယ်တွေကိုဦးဇင်းတရားဓမ္မတွေကိုအထောက်ထားတဲ့ဒါနတွေသီလတွေဘာဝနာတွေရှိတယ်အဲ့ဒီကုစုအားလုံးကိုရောက်တဲ့နေရာတိုင်းရောက်တဲ့နေရာတိုင်းလိုက်အမျှဝေတယ်အဲ့ဒီအမျှဝေတာကိုလည်းမမေ့ပါနဲ့เนาะကိုပြုသမျှပြုသမျှကုသိုလ်တွေ ဩငါဒါလေးပြုတာနည်းနည်းလေးလို့မထင်နဲ့တလိษံဘာတိလမှမရှိတဲ့တလိษံသွားကျွဲပြီးတော့အမြဝေတာတော်မှဟိုမှာတာရုခေါ်တဲ့နတ်ကဘုံမိတ်မှန်နေတိုးတယ်ဆိုတော့အခုဖရာတတိလေးလှူတယ်တောက်တော်ရေးလေးကတ်တယ်ဆွမ်းလှူတယ်မိမိကိုဝါသူသင်္ကန်းတွေကတ်တယ်ကိုယ့်ရဲ့နိစ္စရာအကြောင်းတွေမှာဩဒီနှစ်တော့ဘယ်ဆရာတော်တွေငါတို့တော့လှူအောင်မဲ့ဟဲ့ဝါသူသင်္ကန်းဟိုကြောင်းတိုင်းကြောင်းတိုင်းမလှူနိုင်ရင်ဟုတ်တယ်မို့လားဒီနှစ်တော့ဒီဆရာတော်တွေငါတို့ကတ်အောင်မဲ့ဟဲ့အစရှိတဲ့ဖြင့်ကိုကတ်တော့အခု တန်ဃာတော်ကိုမှန်းလူတော်အဲ့ဒီဝါဆိုသင်္ကန်းအတွက်လည်းကိုယ်မှကုသိုလ်ရတယ်တန်ဃာတော်ရှင်သူမြတ်တွေကဒီမှာကြောင်းတွေဘာတွေပြန်ပြီးတော့လှုပ်နေတော့ဒီကြောင်းတိုက်ကြီးတွေတီတန်းတော့ကြောင်းကုသိုလ်လည်းပြန်ရတယ်အဲ့ဒါမျိုးပေါ့ဦးဇင်းတို့ဒီကြောင်းမှာဆွန်းဆိုရင်လည်းဒါဦးဇင်းတို့အာယုံစွန်းတီးတန့်ကြီးမချက်တော့ရှိတာနဲ့ပဲဖုံးပေးတယ်အာယုံစွန်းအတွက်လှူဒန်းကြတယ်နေစွန်းအတွက်လှူဒန်းကြတဲ့ဟာတွေကအဲ့တော့ဦးဇင်းတို့အစဉ်ပြေအောင်ဖုံးပေးလိုက်ပြီးကြံတာတွေကကြောင်းနဲ့သွားတော့ကြောင်းတိုက်ကြီးတွေတီတန်းအောင်အဲ့လိုလှုပ်ယူရတာပေါ့နော်ဒါကြောင့်မို့အဲ့ဒီဝါဆိုသင်္ကန်းကိုလည်း ဦးဇင်းတို့ဒကာဒကမတွေကိုယ့်ရဲ့နိစ္စရသာသနာကိုချီးမြှောက်တဲ့အနေနဲ့မိမိတို့စွန့်နိုင်သမျှသင်္ကန်းတစ်စုံတက်နိုင်တက်နိုင်တစ်ချောင်းတက်နိုင်တက်နိုင်နှစ်ချောင်းတက်နိုင်တက်နိုင်အဲ့ဒါလေးတွေလည်းလှူပေးပါအဲ့လိုလှူပေးလို့တန်ဃာတော်ရှင်သူမြတ်တွေကကိုယ်သင်္ကန်းဝတ္တမောတာပရဏမထားနဲ့နော်ကိုကတော့လှူဒန်းလိုက်တာဒီကိုကုသိုလ်ရသွားပြီနော်လှူတဲ့ကုစုလှူတဲ့ကုစုကဒကာဒကမတွေအတွက်ရသွားပြီတပည့်တော်တို့ကဝါသူသင်္ကန်းမှန်းပြီးတော့လှူလိုက်ပါပြီဆိုကြတဲ့အဲ့ဒီကုစုကကို့မှာရအခုဦးဇင်းတို့ ဟိုတုန်းကယဟန္တာပိစိကဗုဒ္ဓ900ကိုမွေးဖွားခဲ့တဲ့အမျိုးသမီးဘရမဒေဝီသူကအရင်ဘဝတုန်းကကြာပန်းလေးတစ်ခုကိုသူကကိုင်းပြီးတော့အဲ့ဒီမှာကြာပွင့်ကြီးတစ်ခုကိုရလာတော့ဝမ်းသာပြီးကြည်နူးနေတဲ့အချိန်မှာအဲ့ဒါနဲ့ပိစိကဗုဒ္ဓမထေရကြီးလာတော့သူကအဲ့ဒါလေးကိုလှူလိုက်တာလှူလိုက်တဲ့အခါကျတော့မထေရကြီးကလည်းတပိတ်ဖုံးပေါ်တင်ပြီးအလှခံသွားတယ်အလှခံသွားပြီးတော့သူကဘာစိတ်ကူးလိုက်လဲဆိုတော့ အဲတဲ့ငါလှူလိုက်တဲ့ဂျာပန်ကြီးကတော့ဘုန်းကြီးဘာမှလည်းသုံးရမှာမဟုတ်ပါဘူးအရှင်ဘုရားရပ်ပါအောင်ဘုရားရပ်ပါအောင်ဘုရားဆိုပြီးတော့အဲ့ဒီမှာတွေ तू ကပြန်ပြီးတော့အရှင်ဘုရားတပည့်တော်ပြန်လာပေးထားခဲ့ပါဆိုပြီးပြန်ယူလိုက်တယ်ပြန်ယူတော့လဲဟိုကမထေရပြန်ပေးထားခဲ့တာပေါ့ပြန်ပြီးသူ့စိတ်ကဖြစ်တယ်ဩငါနဲ့လှူပြီးမှငါဖို့ပြန်တောင်းရတယ်အရှင်ဘုရားရပ်ပါအောင်ဘုရားပြန်လှူခါမှာဘုရားတပည့်တော်ဆိုပြီးတော့ပြန်လှူတယ်လှူပြီးတော့ တပည့်တော်သားသမီး900ရဲ့မိခင်ဖြစ်ရပါလို့ဤတဲ့ဆူတောင်းတာနော်သားသမီး900တဲ့နော်အခုတယောက်နှစ်ယောက်တော့ဘယ်လောက်တော့ကရောက်လဲနော်သားသမီး900တခါတည်းဆူတောင်းတာအဲ့တော့ဆူတောင်းတော့အဲ့ဒီမှာရင်ကဲဘဝတစ်ခုရောက်တော့အဲ့ဒီမှာရင်ကြာပန်းကိုလှူတဲ့အကျိုးကြောင့်အဲ့ဒီမှာဘလောက်ထူးခြားလဲဆိုတော့အဲ့ဒီမှာအရန်ရုပ်ကလည်းလှပတယ်ရုပ်ရည်ချောမောလှပါပြီးရှင်ဘီယံက အဲ့မိဖုရားအဖြစ်မြောက်တဲ့နေ့မှာပဲတခါတည်းဘလောက်ထူးခြားလဲဆိုတော့အဲ့ဒီသူ့ခြေလန်းတိုင်းခြေလန်းတိုင်းမှာကြာပွေးနေလားပေါ်တယ်ကုစုံရဲ့အကျိုးကပေးတာအဲ့ဒီတော့ဘေးကဝိုင်းမနာလို့ဖြစ်ကုန်ကြရောသူ့ပဲရှင်မင်းကနှစ်သက်မြန်လို့နေတဲ့အခါကျတော့အဲ့ဒီမှာနောက်တော့ตาလေးမွေးရောမွေးတာကတော့တကယ်တမ်းတယောက်မွေးတာအဲ့ဒီမွေးတဲ့နေ့မှာတခါတည်းအဲ့ဒီသွေးဆက်တွေသွေးဆက်တွေကနေပြီးတော့တခါတည်းသားတွေဖြစ်တာသားပေါင်း900 အဲ့ဒီသားပေါင်း900ကနေပြီးတော့မိဖုရား900ကသားတွေအကုန်လုံးတယောက်စီယူပြီးတော့အဲ့ဒီမှာပုံနဲ့ရိုက်ပြီးတော့ရေထဲအကုန်ညှောပြီးတော့သူတရိရလာတော့အဲ့ဒီမှာတုံးကြီးနေမွေးတာတစ်တုံးကြီးပဲမွေးတယ်ဆိုပြီးတော့တစ်တုံးကြီးချပေးထားရတာအဲ့ဒီသားတွေကလေးတွေအကုန်လုံးအဲ့ဒီမှာရေမျောပြလိုက်တာရေမျောပြလိုက်ပြီးတော့အဲ့ဒီမှာရှင်ပြင်းကြီးကပြန်ရောက်လာတဲ့ခါကျတော့သားမွေးတယ်မွေးတယ်တစ်တုံးမွေးတယ်ဆိုတော့အစောကလေးဆုံးမလို့သမုတ်နေတာဟုတ်လို့ပဲ ဆိုပြီးတော့သွားတော့ဆိုပြီးနှင်ချတာကြာပန်းနေလဲအကုန်ပြောက်ဘာမှမရှိဘူးတော်ဆင်းရဲတဲ့ဘဝလေးနဲ့သွားပြန်နေရအဲ့ဒီမှာစောသောကတာ900ကပစ္စေကဗုဒ္ဓဖြစ်မဲ့ပုံကိုယ်တွေဆိုတော့ရေမျောလည်းမသိဘူးမီးလောင်လည်းမသိဘူးသူတို့ကဒီတရားသူရပြီးမှသိမဲ့ပုံကိုယ်ကဘယ်တော့မှသိလို့မရှိဘူးယဟန္တာဖြစ်မဲ့ပုံကိုယ်လည်းဒီတိုင်းပဲယဟန္တာဖြစ်မဲ့ပုံကိုယ်ကြီးအဲ့ငယ်စဉ်မှာဘလောက်ဝေဒနာယောဂဘလောက်အန္တရာယ်ကြုံကြုံယဟန္တာဖြစ်မဲ့ပုံကယဟန္တာမဖြစ်သမျှသူသေးကိုမသေးဘူးသူက အဲ့ဒါမျိုးရှိတာအခုလည်းပိစိကဗုဒ္ဓဖြစ်မဲ့မထေကြီး900ကြီးအလောင်းနေဆိုတော့ရေမျောလိုက်တော့အောက်မှာပိုက်တွေနဲ့သွားညှိပြီးတော့တရားမင်းကစာရေးထားတဲ့အကြီးဆုံးအဲ့ဒီသားကိုဒါဟာရှင်မင်းကြီးရဲ့သားတွေဖြစ်တဲ့အကြောင်းအဲ့ဒီမှာပိုက်တွေနဲ့တွေ့တော့ဟာကလေးတွေတွေ့တယ်ဆိုတော့စာပြန်ဖတ်တဲ့အခါကျတော့ရှင်မင်းရဲ့သားတွေဖြစ်နေတော့အကုန်ပြန်စစ်လိုက်တော့ကလေးတွေရေမျောပြလိုက်တယ်ဆိုတော့မှအဲ့ဒီမှာနန်းတော်အကုန်ပြန်ခေါ်တာနန်းတော်အကုန်ပြန်ခေါ်မိဖုရားကြီးလည်းပြန်ခေါ် အဲ့ဒီကြမှာပြန်ပြီးကြာပွင့်နေရလဲခြေထောက်အောက်မှာပြန်ပေါ်တယ်အဲ့ဒါဘာလဲဆိုတော့မထေကြီးသွားလှူပြီးတော့သွားပြီးတွန့်တိုခဲ့လို့ငါလှူတာကြီးကအလကားပဲအသုံးလဲကြာမှာမဟုတ်ပါဘူးပြန်ပေးပါဖေရလို့သွားတောင်းလိုက်လို့နော်အဲ့ဒါကြောင့်လှူပြီးလဲစိတ်မပွက်နဲ့နော်သူကသူဘာသုံးသုံးလှူပြီးပြီးတာပဲကိုကိုလူကိုကကိုဝမ်းမြောက်ပြီးတာပဲเนาะသူကသူဆရာတော်တွေတန်ခါတော်တွေသူကသူတင့်တော်တာတွေကြည့်ပြီးသူတို့သုံးလိုက်ပဲငါသင်္ကန်းလှူတယ်ဟိုကဒီဟာလို့လည်းမပြောနဲ့ နော်ကိုကကိုဝါဆိုသင်္ကန်းအတွက်မှန်းပြီးတော့ကိုကကိုလှူလိုက်ဟုတ်တယ်မဟုတ်လားနော်အဲ့လိုလှူလိုက်ရင်အဲ့ဒီမှာကုသိုလ်တွေအများကြီးရတယ်ဒါကြောင့်ဘယ်ကုသိုလ်တွေလှုပ်လို့လှူပြီးတဲ့အခါမှာဟာဒီဘုန်းကြီးကတော့ငါတို့လှူလိုက်လို့ तू ကတော့ဟိုလိုတဲ့ဒီလိုတဲ့ဘယ်တော့မှစိတ်မကွက်နဲ့အဲ့ဒါ तू လုပ်ရင် तू အပြစ်နော်ကိုကလှူတာကိုကုသိုလ်ရတယ်တန်ခါတဒေမနိဗ္ဗာန်တပစ္စယောဟောတုအခုဝါဆိုသင်္ကန်းတစ်စုံလှူတယ်တန်ခါဂုံကိုမှန်းပြီးတော့လှူလိုက် လှုပ်လိုက်တဲ့အကျိုးဟာတဲ့ရသော်ဖေအသင်ချေရောအပမေရောမဟာသမုဒ္ဒရောတွေဝသင်္ချံကိစ္စတိတဲ့မဟာသမုဒ္ဒရာတဲကရေတွေကိုဘဏ္ဍတင်းဘဏ္ဍပြေရှိတယ်လို့ဘသူမှရေတွက်မရတယ်လို့ပဲအခုတန်ခါဂုံကိုမှန်းပြီးတော့လှူဒန်းလိုက်တဲ့စွမ်းတနတ်သင်္ကန်းတစုံအဲ့ဒီလှူဒန်းလိုက်တဲ့အကျိုးဟာဘလောက်ထိအကျိုးပေးမယ်ဆိုတာဘယ်လူဘယ်နဲ့ဘယ်ပြမာမှ ရေတွက်လို့မရဘူး သမုဒ္ဒရာတွေကရေတွေနဲ့တူတယ်လို့ပဲငါဥပမာပေးလို့ရတယ်အဲ့ဒါတန်ဂိတ်ကအလှကိုမှတ်ပြီးတော့လှူတဲ့အလှနောက်ဆုံးကြရင်တန်ဃာတော်တွေကတဖြည်းဖြည်းဆုတ်ယုတ်သွားရင်အခုသင်္ကန်းဝတ်နဲ့တန်ဃာတွေမြင်ရသေးတယ်နောက်နောက်ကျတော့သင်္ကန်းဝတ်တန်ဃာမရှိတော့တဖြည်းဖြည်းနဲ့လူဝတ်တွေနဲ့နေမယ်နားလေးမှာသင်္ကန်းလေးပန်ထားမယ်လေဗင်းလေးသင်္ကန်းလေးဆွဲထားမယ်ပြီးလို့ရှိရင်တို့ကဖုန်ကြီးဆိုပြီးတော့အဲ့ဒါအလူခံနေလိမ့်မယ်သားနဲ့မယားနဲ့နေတဲ့ပုံကိုယ်တွေအခုအခြားနိုင်ငံတွေဆိုကြည့်လေ မာယာနာတွေဘက်မှာဆိုအဲ့ဒါမျိုးတွေပဲရှိနေကြပြီလေအခုလူဝတ်တွေနဲ့ပဲအချိန်လေးတန်းမှနှစ်ထပ်သင်္ကန်းလို့အပြောက်ပြောက်ပြောက်ဟာလေးနဲ့အဲတခါတော့မှတခါတည်းဝတ်ယုံပြီးတော့မှအခမ်းအနားကိုတက်တာကြံတဲ့အချိန်ကျတော့သူတို့ဝတ်ထားတဲ့အဝတ်အစားတွေကလူတွေရဲ့အဝတ်မျိုးတွေပဲဝတ်တာပဲသူတို့လေအဲ့တော့နောင်ကြတော့ဒါဦးဇင်းတို့ကထေရဝါဒတန်ဃာတွေကတော့အကုန်လုံးဝတ်ယုံနေတာတဖြည်းဖြည်းတိမ်ခွာလာရင်သူကအဲ့ဒီလိုနောက်ပိုင်းကျတော့တဖြည်းဖြည်းဖြစ်သွားမှာလူရဲ့အစင်းတွေလူရဲ့တန်တာတွေနဲ့တူသွားမယ် အဲ့ဒီလိုအချိန်တောင်မှတန်ဃာလို့အမိခံထားတဲ့ပုံကိုကိုမင်းတို့လှူတဲ့အခါမှာတဲ့စေရနာကတန်ဃာဂုံကိုတပိတော့မှတ်ပြီးတော့လှူပါတယ်ဆိုရင်အဲ့ဒီသောတော်ကပြောတဲ့အတေချီရောအပမီရောမရေမတွက်နိုင်တဲ့ကောင်းမှုဒူကြီးကိုမင်းတို့ရပါလိမ့်မယ်မြတ်စွာဘုရားဟောခဲ့တာနော်အခုလိုသင်္ကန်းဝိုးယုံပြီးတော့နေတဲ့အချိန်မပြောဘူးဟိုးနောက်ဆုံးချိန်ဒီဘုရားပြောတာဒါကြောင့်မို့အဲ့ဒီတန်ခိကဒါနရဲ့ကုစုဟာအင်မတန်မှအကျိုးကြီးပါတယ် အဲ့ဒီအကျိုးကြီးလို့တတိလေးတစ်လုံးလှူလှူပန်းလေးတစ်ပွင့်မဲ့လှူလှူဦးဇင်းတို့တရားတော်မတွေတန်ခါဂုံကိုမှန်းပြီးတော့တန်ခါဆိုတာ၄ပါး၄ပါးထက်အလွန်ကိုမှန်းတာနော်၄ပါး၄ပါးထက်အလွန်ကိုမှန်းပြီးတော့လှူလိုက်တာသူ့အတူတဘာတည်းရှိနေလဲကိုကတန်ခါကိုမှန်းလှူလို့ရတယ်တနိုင်ငံလုံးတစ်ကမ္ဘာလုံးရှိသမျှတန်ခါတော်တွေနော်မြတ်စွာဘုရားပွင့်တော်မူကနေပြီးတော့ဒီထိရှိသမျှတန်ခါတော်တွေဟောဂင်္ဂါဝါလူတဲသူမြကပွင့်တော်မူတဲ့တပိသားတန်ခါအလုံးကိုတပိတော်မှန်းပြီးတော့ ဒီကောင်းမှုကိုပြုပါတယ်ဖျားလို့ဆိုပြီးတော့အဲ့ဒီလိုကောင်းမှုတွေကိုမှန်းပြီးတော့လှူဒန်းလိုက်မယ်တန်ခိကဂုံကိုမှန်းလှူဒန်းရင်ဦးဇင်းတို့ဒကာဒကမတွေအဲ့ဒီအကျိုးဟာဘသူမှရေတွက်လို့မရနိုင်တဲ့သမုဒ္ဒရာပင်လယ်ရေကိုဘယ်နှတင်းဘယ်နှပြည်ဘယ်နှကီလိုရှိတယ်လို့မရေမတွက်နိုင်တဲ့ကဲ့သို့ကိုအကျိုးတွေရပါတယ်တဲ့ဒါကြောင့်မို့ဘာပဲလှူလှူပုပ္ပမုံစအပရဆိုတာမလှူခင်လှူနေတော့လှူပြီးစေတနာသုံးဓာန်ကို ပြတ်အောင်လုပ်ပါလှူတဲ့နေရာမှာလည်းပဲလှူဒန်းတိုင်းလှူဒန်းတိုင်းကိုဘုရားကတရားရှိလို့တရားအကုန်လှူပွားဆိုပြီးဘုရားအဲ့လိုပြောတာမဟုတ်ဘူးစတ္တာရောဝိပတိဘောဂေပန္တိတောကရမဝတိဘုရားဆုံးမတာနော်ပညာရှိတဲ့အမျိုးသမီးအမျိုးသားတွေဟာနော်လေးပုံပုံရတယ်တဲ့ကိုရလာနော်တရားရတယ်ဆိုလို့ရှိရင်25ကျပ်ဟောဒါကတော့ငါတို့စားဖို့ဟဲ့ဒီ25ကျပ်ကတော့ငါတို့ရဲ့နော်စီးပွားရေးအတွက်ဟဲ့ နော်ဒီ25ချက်ကတော့ငါတို့အရေးတုံကြုံရင် သုံးဖို့ဟဲ့ဆိုပြီးတော့စားဖို့ထားရမယ်စီးပွားရေးအတွက်တဘုံထားရမယ်နော်ရှေ့မှာအရေးတုံကြုံရင်သုံးဖို့တဘုံထားရမယ်ပြီးတဲ့အခါကျမှမိဘဆရာသမားယဟန်တန်ကစင်ရသာတရောင်းသားပါမကြံအလုံးလှူဒန်းတဲ့နေရာအတွက်တဘုံပုံဆိုပြီးတော့အဲ့ဒီလိုကိုရတာကိုလဲပုံပုံပြီးတော့မှအဲ့ဒီထဲကနေမှအခုပြောသလိုဒါနကုသိုလ်သီလကုသိုလ်တွေပြုပါတဲ့ပြုတယ်ဆိုရင်ဘဝတန်တရာအတွက်ကိုဟာမှာ ကိုယ့်ရဲ့ဘဝအတွက်ထောက်ရတိရတွေရနိုင်ပါတယ်ဒါကြောင့်မို့ဝါသုသင်္ကန်းကိုကပ်ပြီးတော့ဦးဇင်းတို့အခုတရားတွေအားထုတ်ကြတဲ့အခါဩဆရာတော်တွေတန်ဃာတော်တွေနော်ဝါသုသင်္ကန်းငါတို့လှူဒန်းလိုက်တဲ့ဝါသုသင်္ကန်းကိုအကြောင်းပြုပြီးတော့တရားတွေအားထုတ်ကြပြီဆိုရင်ကိုယ့်မှာကုစုတွေအများကြီးတိုးပါတယ်နော်ဆရာတော်ဖရာတွေကြောင်းတိုင်းကြောင်းတိုင်းမှာလဲဝါဟိုဝတ်တဲ့ဝတ်ကတ်တွေလောက်ကြတယ်ဖရာချစ်ခိုးကြတယ်နော်ဂုံတော်တွေပွားကြတယ်မေတ္တာပို့ကြတယ်တရားထိုင်ကြတယ် မိမိတို့ရည်မှတ်ပြီးတော့တန်ခါကိုမှတ်လှူဒန်းတဲ့သင်္ကန်းကိုဝတ်ယုံပြီးတော့တန်ခါတော်ဒီတရားကျင့်ကြံပွားများနေကြရင်အဲ့ဒီကုစုဟာကိုကြောင့်ရတာဒါကြောင့်မို့သင်္ကန်းရှိတဲ့အခါကျတော့ရှင်နေရင်နေပိုးကောင်းနေကြိုက်မှုကလည်းလုကင်းတယ်နော်သင်္ကန်းလေးနဲ့ဝတ်ယုံနေရလေးကိုကြည်လိုက်ရင်အစင်တွေလှတယ်ဟောကိုယ့်ရဲ့တန်တာမှာပြန်ပြီးအကျိုးပေးတွေကလည်းအစင်လှခြင်းဆိုတဲ့အကျိုးတွေဘဝတိုင်းဘဝတိုင်းမှာပြန်အကျိုးပေးတာပေါ့နော်အဲ့ဒါကြောင့်မို့ နောက်ဆုံးအမြင့်မြတ်ဆုံးအကျိုးကတော့အရဟတမေအရဟတဘုံရတဲ့ဘဝဒီမှာဟောသင်္ကန်းလှူဘူးတဲ့ယဟန်ဒီတခါတဲ့မြတ်စွာဘုရားသူအတိတ်ဘဝတုန်းကသင်္ကန်းလှူဘူးလားလို့ကြည့်လိုက်လို့သင်္ကန်းလှူဘူးတယ်ဆိုရင်မြတ်စွာဘုရားကအေဟိဘိက္ခုခေါ်လိုက်တယ်ချစ်သားငါဘုရားသာသနာတွင်လာတော့ဆိုရင်အဲ့ဒီမှာတခါလည်းပဲယဟန်ဝတ်နဲ့သံမုတ်စိတ်ကျင်းသွဲဝတ်ရိပ်ပယ်ပြီးသားတန့်ပေါ်ပါတယ်အေဟိဘိက္ခုယဟန်အဖြစ်နဲ့ နိဗ္ဗာန်ကိုဝင်ဆိုင်ရပါတယ်ဒါကအကျိုးတစ်ခုအမျိုးသမီးတွေအတွက်ကြတော့မဟာလတ္တာမြတ်တန်ဇာဆိုတာမျိုးကိုသုံးစွဲနိုင်ခွင့်ရတယ်နော်ဂရေ9000သိန်း900ပေါ့နော်သိန်းနေဂရေ9000ဘယ်လိုခေါ်မလဲမသိဘူးအခုဖះလက်ထက်ကမဟာလတ္တာမြတ်တန်ဇာ900သိန်းထိုက်တာသိန်း900ရှစ်ခက်ကအခေါ်ပေါ့နော်သိန်း900လောက်ရှစ်ခက်ကအဲ့လိုတန်တဲ့မဟာလတ္တာမြတ်တန်ဇာမျိုးတွေကို ဝတ်ယုံသုံးဆောင်နိုင်ခွင့်ဆိုတဲ့အခွင့်အရေးဟာအတိတ်ဘဝတုန်းကအဲ့လိုသင်္ကန်းတွေလှူခဲ့ဘူးတဲ့ပုံကူများအတွက်အမျိုးသမီးမှလာပြီးတော့ရနိုင်ပါတယ်တဲ့မတရားဖို့တရားကိုရည်မှန်းပြီးတော့เนาะဝိပဿနာနဲ့တင်ပြီးတော့လှူအဲဒါသင်္ကန်းကတ်တဲ့အခါဩဒီလှူဒန်းနဲ့သင်္ကန်းတွေဟာလည်းပဲမမြဲဘူးကိုယ့်လက်ကနေလှူရင်ဟောဆရာတော်တွေလက်ပြောင်းသွားတာပဲဩတပည့်တော်တို့ယုတ်တရားတွေကလည်းမမြဲပါလားဗျာ အော်အလူခံတဲ့ဆရာတော်ဘက်ကလည်းယုတ်ဒီနန်တွေပဲကြည့်တယ်အလူခံဖြစ်တဲ့ဆရာတော်ဘက်ကလည်းယုတ်ဒီရနန်တရားတွေကလည်းမမြဲပါဖျားတပည့်တော်တို့လှူဒန်းတဲ့ပုံကိုယ်တွေကလည်းယုတ်နန်နှစ်ပါးတပည့်တော်တို့ကလည်းမမြဲပါဖျားအော်လှူပွဲဝတ္ထုတွေကလည်းမမြဲပါဖျားဆိုပြီးတော့အလူခံရောလှူပစ္စည်းရောလူပဲဝတ္ထုရောအလုံးဟာမမြဲတဲ့အနိစ္စသဘောတွေပါပဲဖျားလို့အနိစ္စလက္ခဏာလေးကိုအဲ့လိုတင်ပြီးတော့ဦးဇင်းတို့ဒကာဒကမတွေလှူဒန်းလိုက်ရင် အဲ့ဒီအလှူမှနိဗ္ဗာန်ကိုတိုက်ရိုက်ရစေနိုင်တဲ့အလှူကြီးဖြစ်ပါတယ်။ဒါကြောင့်မို့ဝါဒုသင်္ကန်းကိုမိမိတို့နိစ္စရာအကြောင်းတွေအကြောင်းတွေမှာဥစဉ်တို့ဒကာတော်မတွေနှစ်စဉ်နှစ်တိုင်းကြိုးစားပြီးတော့ကကြပါတန်ဃာတော်တွေအရှင်သူမြတ်တွေကိုချမ်းသာသာသာဖြစ်အောင်စောင့်ရှောက်ကြပါလို့ဥစဉ်တိုက်တွန်းရင်းနဲ့ဒီနေ့ဝါဒုသင်္ကန်းနဲ့ပတ်သက်တဲ့တရားကိုဒီမှာနေကုန်းချုပ်ပါပြီအားလုံးမြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့တုံးမှာ နှစ်စဉ်နှစ်တိုင်းနိဗ္ဗာန်ကုသိုလ်ဖြစ်တဲ့ဝါစုသင်္ကန်းမြတ်ကိုလည်းပဲဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တို့တွေဒီအနိစ္စဒုက္ခအနတ္တလက္ခဏာဉာဏ်တွေကိုဆင်ခြင်သုံးသပ်ပြီးတော့မက်ဖို့နိဗ္ဗာန်ကိုတိုက်ရိုက်ရစေနိုင်တဲ့ဒါနဖြစ်အောင်เนาะသီလဆောက်တည်တဲ့အခါမှာလည်းပဲအနိစ္စဒုက္ခအနတ္တလက္ခဏာဉာဏ်တွေဆင်ခြင်ပြီးတော့သီလဝတ်ဆောက်တည် ဘာဝနာတွေပွားတဲ့အခါမှာလည်းအဲ့ဒီလိုပွားရင်တော့နိဗ္ဗာန်ကိုတိုက်ရိုက်ရောက်စေနိုင်ပါတယ်ဒါကြောင့်မို့နိဗ္ဗာန်တိုက်ရိုက်ရောက်စေနိုင်တဲ့ဒါနတွေဖြစ်အောင်သီလတွေဖြစ်အောင်ဘာဝနာတွေဖြစ်အောင်ကြင့်ကြံကြောကုတ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာကဲအလုံး 现在动起来，明天别回家呀！啊，先拍呀！先拍呀！你老老的，你老老的，咱俩高兴耶，咱俩高兴耶，看咱高兴耶吗？看咱高兴耶吗？Lumia 巴呀，姐姐，Lumia 巴呀，姐姐，阿 jong 阿，阿 jong 阿，一满月，一满月。 ရဏဂုံရဏဂုံ၃ပါးနှင့်၃ပါးနှင့်၅ပါးသော၅ပါးသောသီလတော်မြတ်ကိုသီလတော်မြတ်ကိုကျင့်သုံးကျင့်သုံးခံယူခံယူစောင့်တည်ကြပါကုန်၏စောင့်တည်ကြပါကုန်၏တရားတော်ကိုတရားတော်ကိုသရာကြည်ပြုသရာကြည်ပြုနာယူကြပါကုန်၏နာယူကြပါကုန်၏ ကြောင်ဆောက်ရန်အတွက်ကြောင်ဆောက်ရန်အတွက်နဝကမ္မနဝကမ္မအလူတော်ငွေတို့ကို၎င်းအလူတော်ငွေတို့ကို၎င်းဓမ္မပူဇာဓမ္မပူဇာလူငွေနှင့်အလူငွေနှင့်အရှင်ဖျားကြီးအရှင်ဖျားဤပစ္စည်းလေးပါပစ္စည်းလေးပါလိုအပ်ရာရာလိုအပ်ရာရာသုံးဆွဲနိုင်မှုယံသုံးဆွဲနိုင်မှုယံနဝကမ္မ နဝကမ္မအလူတော်ငွေတို့ကိုလူတော်ငွေတို့ကိုသက္ကသက္ကလူဒန်းကြပါကုန်ဤလူဒန်းကြပါကုန်ဤဝါဇိုသင်္ကန်းကိုဝါဇိုသင်္ကန်းကိုရာရွှင်လန်းရာရွှင်လန်းသက္ကသက္ကလူဒန်းကြပါကုန်ဤလူဒန်းကြပါကုန်ဤဣဒံမေဌာနံဣဒံမေဌာနံဣဒံမေသီလံ ဣဒံမေသီလံဣဒံမေဘာဝနံဣဒံမေဘာဝနံနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယောဟောတုဟောတုဖျားတပည့်တော်တို့ဖျားတပည့်တော်တို့ပြုပြုသမျှသော ပြုပြုသမျှသောဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဤကောင်းမှုတို့သည်ဤကောင်းမှုတို့သည်ဩနာတေယေဩနာတေယေဒုက္ခဘေးမှာဒုက္ခဘေးမှာကိဝေယာမံကိဝေယာမံယနိဗ္ဗာန်တို့ယနိဗ္ဗာန်တို့ရရရကြောင်းရရရကြောင်း အထောက်ပံ့ကောင်းသည်အထောက်ပံ့ကောင်းသည်စင်စစ်မသွေစင်စစ်မသွေရှေ့ရပါလိုဤရှေ့ရပါလိုဤအရှင်ဖျားအရှင်ဖျားဖျားတပည့်တော်တို့ဖျားတပည့်တော်တို့ပြုပြုသမျှသောပြုပြုသမျှသောဤကောင်းမှုကိုဤကောင်းမှုကိုမိခင်ဖခင်မိခင်ဖခင်ဆရာသခင်တရားသခင်ကျေးဇူးရှင်ပေါင်းတော်နှင့် ကျေးဇူးရှင်ပေါင်းတို့နှင့်ဘဝဆက်ဆက်ဘဝဆက်ဆက်တန်တရာတန်တရာအဆက်ဆက်ကအဆက်ဆက်ကဆွေမျိုးဆွေမျိုးတော်ဆက်ခဲ့ဘူးကုံတော်တော်ဆက်ခဲ့ဘူးကုံတော်ဆွေတော်ဆွေတော်မျိုးတော်အပေါင်းမျိုးတော်အပေါင်းသူတော်ကောင်းတို့နှင့်သူတော်ကောင်းတို့နှင့်အာလုံတော် အာလုံးသော31ပုံသား31ပုံသားတတဝါအပေါင်းတို့အားတတဝါအပေါင်းတို့အားအမြအမြအမြအမြဘေဝေငါပါကုန်၏ဘေဝေငါပါကုန်၏အမြရ၍အမြရ၍သာဓုနုမောသာဓုနုမောဖောဆိုနိုင်ကြသည်ဖောဆိုနိုင်ကြသည်ဖြစ်ကြပါစေသောဖြစ်ကြပါစေသော အာလုံးရာကြသမျှအမြအမြအမြယူတော်မူကြပါကုန်လားသာဓုသာဓုသာဓုအာလုံးရာကြသမျှအမြအမြအမြယူတော်မူကြပါကုန်လားသာဓု သာဓုသာဓုအလုံးရကြသမျှအမျှအမျှအမျှယူတော်မူကြပါကုန်တော်သာဓုသာဓုသာဓုကေငါဝါလုံးသဇုမကပွင့်တော်မူကြကုန်တော်သုသောဘုရားရှင်ကိုတော်မြတ်ပေါင်းတို့၏ ကြီးမြလာစွာသောမေတ္တာတော်သစ္စာတော်ဘုံတော်ကံတော်ဉာဏ်တော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်းမလေရန်ဖိုလေတံနိဗ္ဗာန်ပတိယစေတံသောတရားတော်မြတ်ပေါင်းတွင်ဂုဏ်တော်ကျေးဇူးတော်တို့ကြောင့်၎င်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးစုစုတို့၏တပြည့်သာဝကဖြစ်တော်မူကြကုန်သောအရိယာရှင်ဖို့တန်ဃာတော်ရှင်ကောင်းရှင်မြတ်အပေါင်းနှင့်အလုံးတော်မိခင်ဖခင်ဆရာသခင်ကျေးဇူးရှင်ပေါင်း အာလုံသောနတ်ဒေဝတာအပေါင်းအာလုံသောသူတော်ကောင်းပေါင်းတော်၏ကြည်မြလားစွာသောမေတ္တာတော်သစ္စာတော်တကောဒေသောအနုဘောအာလုံတော်ကြောင့်ယခုရှင်းမောင်နိုင်ရှိနေကြကုန်သောအာလုံသောမျိုးကောင်းသာအမျိုးကောင်းသမီးနှင့်အာလုံသောမိသားစုပေါင်းသူတော်ကောင်းတို့၏ကိုယ်တွင်ကိုယ်ပါအိမ်တွင်အိမ်ပနထာနာတို့၌ကြာရောက်ပြီးကြာရောက်စေကြောင်းလက်ဖြစ်သောဘေဇောယံဇောအန္တရေဇောယောဂါဇောအမျိုးမျိုးတို့သည် ကင်းကွယ်ငြိမ်းပြောင်းမကြမြောက်ကြကုန်သည်ဖြစ်၍ကောင်းကျိုးချမ်းသာကြက်သည့်မင်္ဂလာပြပြတို့နှင့်ပြည့်ဝနိုင်ကြပါစေကုန်သတည်းကောင်းမြတ်သောကျမ်းစီမှန်သမျှကောင်းမြတ်သောလောကီမှန်သမျှတို့သည်တောင်းတတိုင်းကြံစီတိုင်းမဆိုင်မတွပြည့်စုံနိုင်ကြပါစေကုန်သတည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးဟာမိမိတို့တပ်သွမ်းသမျှထောက်ပံ့လူတိုင်းရသောဒါနအကုသိုလ်သောတရားသောသီလကုသိုလ်ကြောသာမျိုးပွားများအထောက်အသောဘာဝနာကုသိုလ်တို့ဤတကောဒေသောအနုဘောတို့ကြောင့် လောက်ကောက်တရာမောင်များဖြစ်သောဝိဇာမောင်ခွင်ရွယ်သစ္စာလေးပါမြတ်တရားကိုထုတ်ထွေသိနိုင်ကြပါစေဒါနသီလသမထဝိပဿနာတရားတို့ကိုတဆင်းနဲ့တဆင်းရင့်တဲ့ရင့်အောင်တဆင်းနဲ့တဆင်းမြင့်တဲ့မြောင်ကြကြံကြောကိုပွားများထုတ်နိုင်ကြပါစေလောကောက်တရာညာလင်းကိုမြန်သောရရှိနိုင်ကြပါစေလောကီအမောင်များဖြစ်သောနေဆင်းရဲခြင်းစာဆင်းရဲခြင်းယာတုဌာနရာသိတဲ့ဥစ္စာလျော်ပါခြင်း အကျွေယံသင်ပင်ပြည့်စည်ခြင်းမလိုမောင်းတာသူရှိခြင်းမကောင်းတဲ့ကြော်တော်ခြင်းအနာဇောယောဂါဇောမျိုးမျိုးတို့ကပ်ရောက်ခြင်းအစရှိတဲ့ဘေဥပယန္တရေအသွဲသွဲတို့သည်ကင်းကွယ်ငြိမ်းပြောင်းမကြမြောက်ကြကုန်ပြီလျင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထိုးထွန်း၍သိရသောအိုခြင်းကင်းရာနာခြင်းကင်းရာသေခြင်းကင်းရာစိုးရင်ရခြင်းပူဆွဲရခြင်းငိုကြွေရခြင်းဆိုတဲ့ မိဇရဝရဤကင်းရာချုပ်ရာငိမ့်ရာသိမ့်ရာဖြစ်တဲ့အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကြီးကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဗျာကဲဒီနေ့တော့